só que a da que a quando e essa viaga piano roda bulo seku pola bacaan surah karaka mabima raga dota kaso raga dan lain dota tulpa tulpa tulpa transition sudah nyare တရားမဟုတ်တော့ဘူးတဲ့ ပြီးရင်မြန်မာပြည်မှာအမ်မြန်မာပြည်မှာအမ်မြန်မာအမ်မြန်မာတပါးကရစာပြရဲ့စိတ်ကူးတည်လာပြီးတော့ကြောက်တယ်အာအောင်နေတယ်အောင်အဲ့လိုဆိုရင်ကဘာကြီးနေပြီကဘာပြည့်စည်နေပြီတဲ့ အဲ့ဒီမှာဗြဟ္မာကဗြဟ္မာပေါ်မှာပြအောင်လိုက်ပြီးတော့အစာပြန်ရှင်မှာပေါ်လာအစာပြန်ကူးချလာပြီးတော့လက်အောင်ချီလာပြီးတော့အစာပြန်ကိုတောင်းတယ်ရှောက်တယ်ကျန်ပြာဒီလိုပုံပုံလေးမှာဒီမျက်စိပေါင်းထားတဲ့မျက်စိပိတ်သွားတဲ့အကောင်းကနဲ့ပါတယ်ဗျာတဲ့ အဲ့ဒီပုံပုံကြီးတရားဟောရင်နားလည်လက်နဲ့တဲ့မြတ်မာကရှောက်တာဆိုအဲ့ဒီမြတ်မာကမြတ်စွာဘုရားကိုရှောက်ထားတယ်ပေါ့ရှင်ဘုရားတရားဟောပါတဲ့အဲ့ဒီမှာမြတ်စွာဘုရားကဘာမှမတတ်တာမှလို့ကြည်လိုက်ပြီးတော့အဲ့ဒီကိုဗုဒ္ဓမျက်စီဆိုတဲ့ဗုဒ္ဓစက်ကိုဖြင့်အာကြည့်လိုက်ပြီးတော့ တချို့မှာအဲဒီအပုံနဲ့တယ်တချို့မှာများတယ်အဲ့တော့အဲဒီမှာယေစာဘုရားကအဲဒီမှာစားလိုက်ပြီးတော့အပုံနဲ့တဲ့ပုံပေါ်လေးကိုပြန်ဟောတယ်အဲ့တော့မြတ်စွာဘုရားရဲ့တရားတော်ဟာဘာကြောင့်ဟောထားလဲမြတ်စွာဘုရားကဘာကြောင့်ဟောထားလဲဆိုတော့အဲ့ဒီအမတအနေနဲ့ကိုအောင်မြင်နိုင်အောင်မြတ်စွာဘုရားကဟော အဲဒါကြောင့်ဦးစင်းလူကမြတ်စွာဘုရားရဲ့တရားတော်ကိုနားထောင်နေတဲ့ဝိုင်းနာရင်ကျင့်ကြံအားထုတ်ရင်အဲ့ဒီအကြောင်းတကြောင်တည်းနဲ့ပဲအားထုတ်နိုင်စဉ်အကောင်းဆုံးပဲတခြားအကြောင်းအာလောကီချမ်းသာမှုဖြစ်စေဓမ္မကုသိုလ်ရအောင်ဖြစ်စေအာတရားတရားမဖြစ်တာဘူးမြတ်စွာဘုရားရဲ့အလိုတော်တရားမဖြစ်တာဘူး ချို့ကပါလို့လဲဆိုတော့အော်ရပါလေဒီဘဝမှာကုသိုလ်ရမယ်ဒီနောက်နောက်ဘဝမှာယောက်ျားယောက်ျားဖြစ်နေလေဖြစ်ဟောရအောင်မယ်ဆိုချို့ကလို့အဲ့တော့အဲ့ဒီမှာမဟုတ်ဆရာတော်ရဲ့တခုနားလဲဝဲမှုရှိပါမဟုတ်ဆရာတော်ကအဲ့လိုတက္ကရာကမှာဒီကိုတော့အပြည့်တင်တယ်ပေါ့ဘာကြောင့်ဆိုတော့ဒီမှာတဏှာနှမျိုးရှိတယ် နောက်ဘဝရာတဲ့ကိစ္စမှာအနှံ့အမျိုးရှိသက္ကာယဒိဋ္ဌိနာဆိုတဲ့ယုံကြည်မှုဖြင့်လည်းမွေးခြင်းကိုယုံကြည်ခြင်းရှိပါတယ်အနတ္တယုံကြည်ခြင်းနဲ့လည်းနောက်ဘဝကိုယုံကြည်ခြင်းရှိပါတယ်နော်ဘုဟုဆရာတော်ကဒီမှာတခါကမှအာဘောကနောက်ဘဝနောက်ပြာပြောင်းမယ်ဆိုရင်သက္ကာယဒိဋ္ဌိဖြစ်တယ်ဆိုတာမိန့်တော်မူတတ်တယ် ဒါပေမဲ့အဲ့ဒါဆိုပြီးနားလည်မှုတွေကတချို့တက္ကရာကမလေးကနာဆိုပြီးနာကနောက်ဘဝမှာဒီလိုဖြစ်မယ်အဲ့လိုဖြစ်မယ်ဆိုတာရှိတယ်။မြတ်စွာဘုရားကကမ္မပစ္စည်းနဲ့ဥပါဒပစ္စည်းဆိုတာမဟုတ်ဘူး။အဲ့တော့ဒီကမ္မပစ္စည်းဥပါဒပစ္စည်းကြောင့်နောက်ဘဝဆိုတာရှိတယ်မဟုတ်ဆရာလက်ခံ။ဒါဆိုတက္ကရာကမလူတချို့ကလေမဟုတ်ဆရာရဲ့တရားတော်ကိုအားလိုက်ပြီးတော့လေ အားလိုက်ပြီးတော့သူတို့ဒီကမ္မဝိပါကသူတို့ယုံကြည်တယ်။အော်နောက်ဘဝကိုယုံကြည်တဲ့စင်တက္ကရာဒိဋ္ဌိလားဆိုတာဟိုဆိုတော့နော်မဟုတ်ဆယ်တော့ဟောတာမှန်တယ်။တက္ကရာကောင်းနေနားလဲတာမှန်တယ်တော့ပေါ့။အဲဒီတော့ဦးဇင်းနောက်ဘဝယဟတာမဟုတ်ရင်နောက်ဘဝရမယ်။နော်တက္ကရာဒိဋ္ဌိရှိရှိမရှိရှိနော်အဲဒီကမ္မအားလုံးမှနောက်ဘဝရမယ်။နော်တော်တာပန်ပြောလိုက်ရမယ် တက္ကရာကံပြုလိုက်ရအနာကံပြုလိုက်ရဒါကြောင့်ဒီစံကနောက်ဘဝကိစ္စကိုသိချာချာလေးထားရနော်နောက်ဘဝဘာဘဝရမလဲဆိုတာသိချာချာသိရမယ်ဘယ်လိုမျိုးဘဝရချင်းဘယ်လိုလုပ်မလဲဆိုတာသိရမယ်နော်အဲ့တော့ဒီစံကနောက်ဘဝရမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဘဝရချင်းယင်စာဖျားကတော့နောက်ပြီးဘဝကိုအများကြီးဆုံးစောပေးတော်မူဟုတ်တယ် အဲ့ဒါမကားသေးဘူးယဟန်တွေမှာတက္ကရကမတွေဘက်ကိုတောင်းဝန်6ချက်ရှိတက္ကရကမတွေကယဟန်တွေဘက်ကိုတောင်းဝန်9ချက်ရှိနော်ဒါတိကလောဝါနဲ့တော့မှာဒီလိုပဲဖြစ်နေနော်ဒီခဏကတိကလောဝါတော့အဆုံးမှာသစ္စာဖျားတာယဟန်နဲ့တက္ကရကမတွေကြားမှာဒီလိုမျိုးတောင်းဝန်ရှိနေဆိုတာမင်းတို့မြင် ဒကာရကမတွေကယဟန်တော်မူဆန်မေတ္တာဖြင့်စံစားပြရမယ်မေတ္တာဖြင့်စကားပြောရမယ်မေတ္တာဖြင့်လုပ်ပြရမယ်ပြီးတော့လောအသက်ပစ္စည်းတွေပါလူလူတန်တဲ့ပြီးရင်အတူဆုံးဖြတ်ပြီးဆိုလို့ရှိရင်အဲ့ဒီဆုံးဖြတ်ချက်ကိုဖြတ်ရမယ်အဲ့ဒီမှာတော့တက္ကမပိတ်ရဘူးဆိုတာအဲ့လိုတော့လို့ဒါဆိုတက္ကဒီဆုံးဟန်ကြွားတဲ့အခါ ယတိလင်ကံမြန်မာတို့ရဲ့ဆုံးမကြွတဲ့အခါဒါကဝမ်းသွားတယ်။ဒီစင်ကအနည်းရောက်ပြီးတော့ဒါပိတ်သွားတယ်။ဆရာတော်ဒါဆရာလုံးမျိုးဒါကပိတ်တာဖြစ်စီတယ်ဟောလူကိုဆုံးဖြတ်ပြီးပြီးတော့မလူဒီခင်အာမလူတော်ဘူးဆိုပြီးတော့ချက်ထားတာဖြစ်စီနော်။အဲဒီဟာမလုပ်တဲ့။ဒါဆိုအဲ့ဒါကလည်းကမာတွေမှာယဟန်တွေပဲကို Now, not yet. ယဟန်တွေကတက္ကရာကမာတွေကိုတောင်းလျှောက်ခြင်းမှာပထမအဖြစ်တက္ကရာကမာတွေကုသိုလ်ပြုအောင်ကုသိုလ်ပြုအောင်ယဟန်တွေကဆုံးမရတက္ကရာကမာတွေကအကုသိုလ်မပြုအောင်ယဟန်တွေကဆုံးမရအဲ့တော့ဆုံးမတာဝဲတယ်လို့ဒီခုမှသင်မှာပေါ့ဒါပေမဲ့မလွယ်ဘူးလွယ်ဘူးကြတော့အမှားလို့ပဲပို့ဖို့ယဟန်တော်ကဆုံးမတယ်ဆိုရင် ရဟန်းတော်မှာဒီလာမာလက်လာမာလိုရှင်စိတ်ကြီးလျှော့လိုက်ပြီးတော့ဆုံးပါရင်နော်တော်တော်များများယဟန်ဒီကမဆုံးပါဘူးဆိုတော့ဆုံးပါလိုက်ပြီးတော့အော်ဒီတခါရကောင်မကိုအော်ဒီအရင်မတောင်းနဲ့လို့ပြောရင်သူကနောက်တစ်ခါမကလာဘူးဘောင်းပြီးတော့ကျွန်ဆုံးပါတာဖြစ်တယ်လို့ပြန်နော်အဓိကယဟန်ဒီကတခါရကောင်မကိုဆုံးပါလို့ချက်တယ် ဖြစ်တာပေါ့နော်ဆိုတော့ illusion ပြောင်းရင်ဘယ်လိုစားမလဲဘာစားမလဲဒါဆိုရဖြစ်တယ်မရရဲ့တောင်းဖြစ်နော်ဒီတော့ပြောအောင်ဆုံးမရဘူးအခုတော့မပြောအောင်ဆုံးမရနော်တက္ကရာကမာရီကိုမြေတာပို့ရတယ်တဲ့နော်မြေတာမြေတာဖြင့်ဖြီးပေးရတယ်အဲ့ဒါကတော့နံပါတ်တော့ပြန်အာယဟန်ဒီကတက္ကရာကမာရီက မကြောက်ဘူးတဲ့မြတ်စွာဘုရားအမှန်တရားကိုဟောရတယ်။နံပါတ်5ဆိုတော့တက္ကရာကမရိကမြတ်စွာဘုရားရဲ့မြတ်စွာဘုရားတက္ကရာကမလူကကြာပြီတာကြာပြီတဲ့မြတ်စွာဘုရားတရားအမှန်ကိုအမှန်တန်ခရှင်းပြရတယ်။ဘုမမေအောင်ဘုရားလည်းအောင်ရှင်းပြရတယ်။နံပါတ်6နတ်ပြည်လမ်းပြရမယ် ဒါယဟန်ကြီးရဲ့အကြောင်းယဟန်ကတက္ကရာကမလို့နတ်ပြည်မှာဘဝရအောင်တတိယနဲ့တေကတာမကအာစေကံတေအာစေကံဟုတ်အာစေကံတေတေကတာဆိုတာနတ်ပြည်ကိုတေကဆိုတဲ့စကားကိုတခါမှလည်းဘာပြောမတော့ဘူးတခါမှမတော့ဘူးသင်ချက်မရှိဘူးတေကဆိုရင်မြဲရနတ်မကံဆိုတာလမ်း အာစိတ်ခံတယ်ဆိုတာပြညွှန်းတယ်လမ်းညွှန်းလမ်းညွှန်းရတယ်နတ်ပြည်ကိုလမ်းညွှန်းရတယ်ဒါကြောင့်နတ်ပြည်မသွားပါနဲ့ဆိုရင်တောင်းပြက်မှာတယ်နတ်ပြည်ရောက်အောင်မက်ကလေလမ်းဆိုတာလမ်းနဲ့ဘယ်လိုလုပ်လဲလမ်းလျှောက်တယ်လေသွားတယ်လေအဲ့လိုရှင်မြတ်စွာဘုရားမှာတက္ကရာလေးရှိတက္ကရာလေးမြတ်စွာဘုရားမှာတက္ကရာလေးရှိ ရှိပါမရှိဘူးတက္ကမဘုရားမရှိဘူးပေါ့ရှိဘူးပေါ့အစာပြန်မှာတက္ကရဲ့ချင်းရှိတယ်တမရကရကောင်နတ်ပြီးတွားစစ်ချင်းယဟန်တွေကတက္ကရကောင်လမ်းပြတွားအောင်ဟာ that's a long assembly တက္ကရကောင်ကနတ်ပြီးတွားရနတ်ပြီးမှာပေါ်ရရနော်တက္ကရဲ့ချင်းနဲ့လုံးဝမဆိုင်ဘူး အရန်အရေးကြီးတယ်အဲ့တော့နတ်ပြည်ကအရန်ကောင်းတယ်အရန်ချမ်းသာတယ်နော်အမတန်မှလည်းတော့ကောင်းတယ်အဲ့တော့မြတ်စွာဘုရားကတက္ကရာကမလို့နတ်ပြည်အများကြီးသွားစေခြင်းနတ်ပြည်သွားအောင်အများကြီးဟောတယ်နတ်ပြည်ဘဝဘယ်လောက်ကောင်းလဲဘယ်လောက်ချမ်းလဲချမ်းသာလဲဆိုတာမြတ်စွာဘုရားကအများကြီးဟောတယ်အများကြီးရည်တွန်းလို့မရဘူးစေခါအခါတရားတစ်ထောင်မဟုတ်ဘူးအများကြီးပဲ နတ်ပြည်ကဘယ်လောက်လာလဲဘယ်လောက်ကောင်းလဲဘယ်လောက်မြဲလို့ကောင်းလဲဘယ်လောက်အသက်ရှဲလဲရှဲကြီးပဲလို့ပြောပြတာနော်ဒီမှာလူပြည်မှာဘဝလူပြည်မှာနှစ်တရားဟာဒါဝတိန်တန်ပြည်မှာတရက်တက္ကမတို့စဉ်းစားကြည့်ပါတရက်မှာ24နာရီရှိတယ်လေဒီလူပြည်အဲ့ဒီ24နာရီလောက်လာမလောက်ဘူးလေ နစီညာဖြစ်သွားပြီးတော့အာလုံးမပြီးသေးဘူးထပ်လို့သေးတယ်အချင်းထပ်လို့သေးတယ်ဆိုတော့နစီနာမလောက်ဘူးပေါ့ဒါပေမဲ့တက္ကကမ္မတို့မှာတရက်မှာနှစ်တရာရှိတယ်ဆိုရင်ဆိုကောင်းတယ်နော်အဲ့လိုစံအချင်းများကြီးပဲဒီနေ့အတွင်းအများကြီးလုပ်နိုင်တယ်ပေါ့ဒါဆိုအဲ့လိုဦးဇင်းတို့ကစာပေးမှာတော့နားလဲမှုစမ်းကျင်မဲ့နားလဲမှုတွေ့ရတယ် နော်နာပြီနဲ့ပတ်သက်တဲ့နာပြီမှာအချင်းနဲ့ပတ်သက်တဲ့စံကျင်ဘက်နာလည်းမတွေ့ဘူးတချို့ဆရာတော်တွေကအာအဲ့ဒီမှာအကြံပေးတယ်သူတို့ကလည်းဒီမြတ်စွာဘုရားကမိန့်တာကဒီမှာနှစ်တရားနတ်ပြည်မှာတရက်ဆိုရင်နတ်ပြည်ရောက်ပြီးတော့ခေါင်းကိုဖလက်တဲ့အခါတော့ဒီလူဒီမှာအချိန်အများကြီးကုန်သွားပြီးတော့တော့ပေါ့ဒါဆို အဲ့လိုဆိုရင်ပုတ်ဆိုးတယ်ပေါ့လေအစင်နာတိကပုတ်ဆိုးတယ်အဲဆိုတော့တရက်အတွင်းနှစ်တရာဖြုံးသွားတခြားဆေရိုတွေအထက်ကတာဆေရိုဒီမဲ့ပါဠိစာပြင်မှာဆေရိုတွေကပြောပြတယ်နတ်ပြည်ကဘယ်လောက်အချိန်ရှဲလဲတရက်ခဏလေးဘယ်လောက်အချိန်ရှဲလဲဆိုတာသူတို့ကပြောပြတယ်သူတို့ပြောပြတယ်ဆိုတော့မြတ်စွာဘုရားကတရားဟောပြီးရင်ဆုံးဆုံးပုံပြီးရင်တရားဟောတဲ့အခါမြတ်စွာဘုရားကအဲ့ဒီ အချင်းတူတူလေးဘယ်လောက်လဲတော့သူတို့မပြောဘူးဒါပေမဲ့အချင်းတူတူလေးအတွက်ဒီခန္ဒီကဒီစီမနီကဆောင်းတောင်းအောင်ပမာဏမြစာဖျားကတရားဟောတယ်ဆိုအများကြီးပဲစန္ဒတိပါစာမျက်နှာတစ်ထောင်လောက်ပေါ့စန္ဒတစ်ထောင်လောက်ဖောက်မဲ့ဆဲလေနော်ပဋ္ဌာန်း၅ချမ်းခုနှစ်ရက်ဖတ်ရတယ်မြစာဖျားကစာအုပ်တောင်းအောင်မြစာဖျားကမင်းတို့မြ мян ဆန်ဆန်မင်းတို့မူတယ်လူတိုင်းနားလိုက်နိုင်တယ်တဲ့ ဒါပေမဲ့စာမျက်နှာတစ်ထောင်မလွယ်ဘူးလေဒါအများကြီးပဲအဲ့တော့အဲ့လိုအများကြီးဟောဖြစ်တဲ့ဆိုလို့ရှိရင်အဲ့ဒီနဗီမှာအဘိဓမ္မာဟောတဲ့အခါမှာတောင်းလာအတွင်ဘယ်လောက်များများဟောနိုင်ပြီလဲလို့သူကပြောပြအကယ်၍နဗီမှာတရက်ကဒီမှာအနှစ်တရာအချိန်အဖြစ်ချွတ်ဆွတ်မှုတယ်ဆိုရင် အဲ့ဒီနာပြီမှာမြတ်စွာဘုရားကသုံးပါဆိုတာဦးစင်တင်တဲ့3မိနစ်နဲ့7စက္ကန့်ပဲဖြစ်တယ်အဲ့လိုဆိုရင်ဒီလူဘဝမှာအာဆုံးပုံပြီးပြီးရင်3မိနစ်7အတွင်းဒီခဏကတောင်းကြံတောင်းတခုကြံတော့ဟောမယ်ဆိုတာစဉ်းစားလို့မရဟုတ်တယ်ဆိုရင်တော့နေရာလေးဘာလို့ဆိုတော့သူတို့ကပြုတ်ပြန်အပြင်မှာဘယ်လောက်ကိုကျဲလဲကိုကြီးလဲဆိုတာ ဒီဒီကံကဲဒီနီစမန်ကဲတောင်းအောင်နဲ့လုံးဝမှန်မှန်ရှင်းတော့အများကြီးပိုကြီးတယ်လို့ပြောပြတယ်ဒါလည်းမှဦးဇင်းစာပေမှာစံချင်တဲ့ကိစ္စရှိပါတယ်ဒါမဲ့စဉ်းစားကြည့်ပါဦးဇင်းတို့ကမြတ်စွာဘုရားကတက္ကရာကမှာဒီကိုဟောတဲ့နတ်ပြည်သွားပါနတ်ပြည်ရောက်အောင်ကုသိုလ်ပြုပါဆိုမြတ်စွာဘုရားကအများကြီးဟောတယ်ပြီးရင်နတ်ပြည်မှာဘဝဘယ်လောက်ရှယ်လဲဆိုတာမြတ်စွာဘုရားကကြုံရချက်မိန်တော်မူတယ် အဲ့တော့ဒီကြုံများချက်ကကောင်းမှပဲတက္ကရာကမ္မတွေကဒီလောက်ပြုမယ်လေလုံးဝမပြုနဲ့တိုက်ရတဲ့အခါမှာမတတ်အောင်ဘယ်လောက်ထိယုံကြည်ရမလဲစဉ်းစားကြည့်လုံးဝမဖြစ်မနေခူရတဲ့အခါမှာမခိုးအောင်ဘယ်လောက်ယုံကြည်မှုပြည့်စုံရမလဲစဉ်းစားကြည့်ပါအရန်ကြည့်ရမြန်မာနိုင်ငံမှာအရန်စင်းရလို့ကိုရအများကြီးပဲဘာမှမထူးဆန်းဘူးလုံးဝမလို့မရဘူးခိုးရတာပဲ လိမ့်တာစဉ်းစားကြည့်တော့လုံးဝမလိမ့်ပဲသေးတယ်ဆိုပြီးတော့အဲ့ဒီခါမှမကွာအဲ့ဒီခါမှမလဲအောင်ဘယ်လောက်ထိယုံကြည်ရမလဲစဉ်းစားကြည့်ပါအရင်ယုံကြည်ရအဲ့တော့ဒီနတ်ပြည်မှာဆိုပါဆိုဒီဒါဝတိန်ဒါနပြည်မှာအသက်ကဘယ်လောက်လဲတထောင်လို့ပြောကြတာနော်ဦးဇင်းမမှားမိတော့အဲ့တော့နတ်ပြည်သွားမယ်နှစ်တထောင်ပဲကြားမယ်ဆိုရင်တိတ်မကွာဘူးလေ ဒီဒီလူဘဝမှာဦးစင်းတို့ကနှစ်တရာလောက်ရမယ်နောက်ပြီးမှနှစ်တစ်ထောင်ရမယ်တိတ်မကွာဘာမှမထူဆန်ဘူးနှစ်တစ်ထောင်မှသေးလိုက်ပြီးတော့နေရကြတတဲ့ဆိုတော့အော်ဒါဆိုတခိုက်နေရကြရင်စိတ်ပြတ်သွားဘာမှဘာမှမထူမထူဘူးဒါပေမဲ့ယဆာဖျားရဲ့အမိန်တော်ကိုတကယ်အပိဓမ္မာအတိုင်းကြီးမှန်ဆိုလို့ရှိရင်နှစ်တစ်ထောင်မဟုတ်ဘူးဒါအခုအဲ့ဒီတရက်အတွင်းနှစ်တရာဖြုံးတဲ့တက်တန်းကိုပြောပြတယ်နော် နှစ်တရက်ကဒီတရက်ကနှစ်တရာကြားမယ်ဆိုရင်ဒါဆိုလက်တွေ့နှစ်တရာကြားမယ်ဆိုလို့ရှိရင်အဲ့လိုဆိုရင်စဉ်းစားကြည့်ပါနှစ်တစ်ချောင်းမှာနေ့တိုင်းမှာလာဆယ်နှစ်လာရှိမယ်အဲ့ဒီလာတိုင်းမှာရက်တုံးအနှစ်အနှစ်ဆက်ရှိရတုံးဆက်တုံးဆက်ဦးဇင်းမှာရက်တုံးဆက်ရှိမယ်အဲ့ဒီရက်တုံးဆက်မှာရက်တိုင်းကနှစ်တရာကြားရဆို ဘယ်တော့ရှန်နေစီနော်အသက်အသက်နှစ်မီလီယံနဲ့ဖြစ်သွား6မီလီယံ9မီလီယံလိုက်မသိအများကြီးပဲအများများတယ်အော်အဲ့လိုစင်6မီလီယံတတန်းရှယ်တဲ့စင်တာကကုသိုလ်နဲ့နည်းနည်းပြုလိုက်မယ်လေအဲ့လိုစင်အစင်ပြသွားတယ်စင်တော့ပြီးသွားခြင်းစိတ်တွေအများကြီးပုံဖြစ်ပုံအော်6မီလီယံမစင်စားတတ်ဘူးလေကျွန်တော်လုံးဝမစင်စားတတ်ဘူးဒီမှာနှစ်တရားတောင်မတော်ဘူး တော့ share တချို့ကအော်ငါဟာ share ပဲပေါ့အတိတ်က30မှာဟောနေတရားမတိုက်ခင်ကအများကြီးလုပ်လို့ရသေးတယ်တရားအထုတ်စရာမလိုတော့နောက်မှသာနှစ်90ကြာမှအထုတ်မဲ့ဆိုတာတချို့ကလုပ်တယ်အဲ့လိုဆိုရင်နှစ်တန်း6တန်း9တန်း share တဲ့ဆိုရင်တော့ငါရန်ကောင်းတယ်ဒါကြောင့်မြတ်စွာဘုရားကမိတုံးတင်တာပြီးရှင်ကအဲ့လိုလည်းနားလိုက်ရနော်အပိဓမ္မာမှာလည်းအဲ့လိုဒီပဲထား နော်ဘယ်လိုနည်း6တန်း9တန်းလို့ပြောထားနော်ဒါဆိုဒါမဲ့စာပေမှာစမ်းချင်းပဲလို့ရှိပါတယ်နော်ပုံပေါ်ထူလိုက်ရှိပါတယ်ဒီကမှာတယောက်ကနာပြီးမှဒီသွားလိုက်ပြီးတော့သူ့ဘဝမှာ40နဲ့ပြီးရင်လေပြီးတော့နောက်ပြီးပြန်လာပြီးတော့ကျန်တဲ့နတ်သမီးတွေမှာသူတို့ကအော်ဒါခုနကတည်းကပဲသွားနေပြီဒီနေ့လောက်သွားနေလို့သူတို့ထင်တာ ဒါပေမဲ့အဲ့ဒီပုံမထူတာမြန်စားတဲ့တရားတော်မီနီဘူးတခြားဆရာတော်မခင်ရဲ့ဒီရဲ့စကားတော်မီနီဘူးလို့တွေ့တာ။နောက်ပြီးမှအသက်ကအမှန်ရှယ်အဲ့တော့ပြန်မပြီးကြီးမဲ့ဆိုလို့ရှိရင်ကိုဒီကိစ္စကကိုရှင်းလင်းတယ်ပေါ့။ဆိုတော့ပြန်မပြီးမှတနေ့အတွင်းဒီမှာနေ့တန်းလာကြ။ဒါပေမဲ့မြတ်စွာဘုရားကပြန်မပြီးပါဘူးရဲ့။ အစာဖျားပြီးသွားပူတယ်ဘကပြမာနဲ့ဆွေးပူတယ်တခြားပြမာနဲ့ဆွေးပူတယ်အဲ့လိုဆိုရင်တကယ်ကြီးအဲ့ဒီမှာသူရဲ့တရက်မှဒီမှာနှစ်နှစ်တပန်းချပြီးဆိုလို့ရှိရင်လည်းစာပြကိုကူတော်မပြန်ပြီးပေါ့ဘယ်ဘောပေါ့လားနော်ဒါဆိုဦးစင်တို့စာပြဖတ်တဲ့အခါအကျိုးအကြောင်းကိုသိရတယ်နားလည်ရတယ်နော်ကောင်းမှုရည်ရည်တယ် ဒါပေမဲ့နည်းနည်းပုံနှောက်ပုံရနောက်မှတော့ပုံနှောက်အဲ့တော့ဦးဇင်းတို့ကဗုဒ္ဓဘာသာကိုအတောင်းပြုမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကိုသူတော်ကောင်းမှုအတွက်အတောင်းပြုမယ်ဆိုလို့ရှိရင်နတ်ပြည်ဆိုတာနားလည်ရမယ်နတ်ပြည်ထက်မြန်မာပြည်ကိုကောင်းတယ်မြန်မာပြည်သွားနိုင်တယ်ဆိုလို့ရှိရင်ဦးဇင်းတို့တက်တာလည်းပိုရှဲတယ်အိမ်ချမ်းသာမှုလည်းပိုကောင်းတယ်ပေါ့ နတ်ပြည်ရောပြန်မှပြည်ရောအမတန်ကောင်းတဲ့နတ်ပြည်ရောပြန်မှပြည်ရောသွားအောင်ကြိုးစားရင်အကျဉ်းကောင်းတဲ့မြတ်စွာဘုရားရဲ့အလိုတော်ဖြစ်ပါတဲ့ဒါပေမဲ့မပြေဆောင်နော်မြတ်စွာဘုရားရဲ့အလိုတော်ဟာမြတ်စွာဘုရားကဘာကြောင့်ဒီတန်တဲ့နှစ်45နှစ်ဘာကြောင့်တော်ထဲမှာသွားပြီးတော့ကျွန်တော်တို့ဓမ္မပန်းနဲ့ပဲမဆန်စားဘူးလေ ဘာကြောင့်တက္ကရာကမှာတွေ့ရအတွက်အချင်းအများကြီးပေးတာလဲ။နတ်ပြည်ပြန်မှာပြီးကားဖို့မဟုတ်ဘူး။နော်မြတ်စွာဘုရားကကုတော်တိုင်းအောင်မြင်တဲ့အောင်မြင်နိုင်အောင်အဲ့ဒီအချင်းကြီး။အဲ့တော့မြတ်စွာဘုရားကဘာအောင်မြင်တာလဲ။နတ်ပြည်ပြန်မှာပြီးမအောင်ဘူး။နေတာနော်အဲ့ဒီဘဝအတွင်းအဲ့ဒီနောက်ဆုံးဘဝအတွင်းရစာပြကနတ် ပြန်မှပြီးမအောင်ဘူးဆိုတော့မသေးသေးဘူးလေမြတ်စွာဘုရားကနိဗ္ဗာန်အောင်မြင်တယ်နော်အဲ့တော့အဲ့ဒီနိဗ္ဗာန်ကိုမြတ်စွာဘုရားကဒီ45နှစ်မှာတက္ကရာကမှာလေးကိုအောင်းမြင်နိုင်အောင်ရောက်ရအောင်မြတ်စွာဘုရားကဟောတော်မူဒါဆိုမြတ်စွာဘုရားရဲ့အာမြတ်စွာဘုရားရဲ့နားလည်မှုအမှန်တန်နဲ့မြတ်စွာဘုရားကတည်တယ်သဘောပေါက်တယ်တချို့တက္ကရာကမှာလေးကအာထုံးမှာ ဟုတ်ဘူးလို့ဒီအဲ့ဒါကျောင်းတက္ကရာကမှာသူကနိဗ္ဗာန်အောင်မြင်အောင်ဟောမယ်ဆိုရင်ပြောပြမယ်ဆိုရင်တက္ကရာကမှာတွေကလိုက်နာမှာမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားကလက်တွေ့လက်တွေ့အတွက်မြတ်စွာဘုရားကမင်းတို့နောက်ပြီးသွားကြပါနောက်ပြီးမှာဘဝရကြပါနိဗ္ဗာန်ရချင်တဲ့ဆင်ဟုတ်ပြီဒါမဲ့ကြိုးစားအားလုံးရမယ် အခါမဲ့နေရာကိုစူးစမ်းရမယ်နော်စူးစမ်းလိုက်စူးစမ်းလိုက်မှာအများကြီးပြီးရတယ်စွန့်ရတယ်အချင်းရောစူးစမ်းမှုရောအားရောအများကြီးအများကြီးကုန်နော်ဒါပေမဲ့အလိုကောမန့်ဆိုလို့ရှိရင်နာပြပြန်မှပြထက်ပုံမြင်ရတဲ့ဟာအောင်မြင်နိုင်နော်ယစာဖျားကအဲ့ဒီဟာကိုမျောလန်ဘူးတက္ကရာကမလို့အများစုကအဲ့လိုစူးစမ်းမယ်ဆိုတာယစာဖျားမမျောလန်ဘူး သူစူးစမ်းမှမဟုတ်ဘူးနော်တကယ်မစူးစမ်းဘူးလေတကယ်မှလည်းတကယ်မှလည်းဒါကြောင့်မြတ်စွာဘုရားကယကရကမလေးကိုအများအဖြစ်နတ်ပြည်ကိုမင်းတုံထူးခြားတဲ့ဟာဘာလဲဆိုတော့တတခါတလီယကရကမလေးကမြတ်စွာဘုရားကိုနားထောင်တဲ့အခါလေသူတို့ကမဖို့ရောက်ရတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီအခါမှာဘယ်လိုတရားဟောလဲဆိုတာ ဒီမှာအယံတတိထားစရာပေါ့ရစာဖျားကတက္ကရာကမတွေကိုလက်ဖို့ရောက်ရအောင်ဟောမယ်ဆိုရင်အခုရောက်ရမယ်အခုတောတာပန်တက္ကရာကံတွေဖြစ်မယ်ဆိုတဲ့ရည်ဝဲခြင်းနဲ့ဟောမယ်ဆိုရင်သစံအဆက်ရှိတယ်တရားတစ်ပုဒ်တည်းပဲဒါပေမဲ့အချက်အလက်တွေမှာအဆက်အဆက်ရှိအဲ့ဒါဦးဇင်းတွေစာပေမှာလည်းပြောပြဘယ်အချက်အလက်တွေဘယ်အဆက်အဆက်ရှိလဲဆိုတာတတ်တတ်ရှိပထမ မြတ်စွာဘုရားကနတ်ပြည်နဲ့နေရတဲ့ကိစ္စပြောပြတော့ဘာကြောင့်အကုသိုလ်ပြုရင်နေရကြမလဲဘာကြောင့်ကုသိုလ်ပြုရင်နတ်ပြည်ရောက်မလဲဘာကြောင့်နတ်ပြည်ကပိုကောင်းမလဲဆိုမြတ်စွာဘုရားကမင်းတို့မြတ်စွာဘုရားရဲ့တရားတော်ဟာမက်ဖို့ရောက်ရစေတဲ့တရားတော်ဟာနတ်ပြည်နဲ့စတယ်နော် ပြီးရင်တက္ကရာကမာတို့ကအဲ့ဒီနတ်ပြည်ကိစ္စကိုနားလည်တဲ့ဆိုရင်တံပေါ်ပေါက်တဲ့ဆိုရင်ကျင်းတဲ့ဆိုရင်ဝမ်းသာတဲ့ဆိုရင်အဲ့ဒီအခါမှာပဲမြတ်စွာဘုရားကသစ္စာလေးပါးစာပတ်တော်မူအဲ့ဒီထိုင်တဲ့နော်ဒါဆိုပြီးရင်မြတ်စွာဘုရားကမင်းတော်မူတဲ့ကောင်းပြီးနတ်ပြည်သွားလို့ရပါမယ်ကုသိုလ်ပြုမယ်ဆိုရင်နတ်ပြည်သွားလို့ဒါပေမဲ့အဲ့ဒီနတ်ပြည်မှာလည်း ဘဝကမမြဲဘူးအဲ့ဒီပြန်မပြီးမှပဲဘဝကမမြဲဘူးအဲ့ဒီနပြီးမှပြန်မပြီးမှဘဝပြီးဆုံးသွားရင်နေရတောင်ကြာပါအရင်ကပြုဖြစ်တဲ့ကုသိုလ်အကုသိုလ်တွေကြောင့်အမျိုးစုံဖြစ်နိုင်တယ်ကြတော့ဒီနောလည်းလုံးမရအဲ့ဒါကြောင့်အဲ့ဒီအခါမှာဦးဇင်းတို့ကတည်ထားရမယ်ဦးဇင်းတို့ကနောက်ပြီးပြန်မှပြီးသွားမယ်ဆိုလို့ရှိရင်အမြဲမဖြစ်တော့ အဲ့တော့အမြဲမဖြစ်သွားဘူးဆိုလို့ရှိရင်အကျိုးရှိလားမရှိဘူးလားဆိုတာစဉ်းစားရအဲ့တော့ဒကာကမာတို့ကဘာကြောင့်ယဟန်နဲ့တိလဆင်တွေဘဝထားပြီးလဲအခုတွေးကြုံနေရတဲ့ချမ်းသာမှုဟာမမြဲဘူးဆိုတာဒါပုံပေါင်းသိလို့ပါ တကယ်တော့ဒဂရကမတို့ကချမ်းသာမှုမမြဲဘူးဆိုတာသဘောပေါက်ရင်အဲ့ဒီချမ်းသာမှုနဲ့ဆက်လက်ပြီးနေစရာဘလို့တော့သဘောပေါက်တယ်အဲ့တော့နတ်ပြည်မှာချမ်းသာမှုမမြဲဘူးဆိုတာဒဂရကမတို့ကသဘောပေါက်ဖို့ဒီထက်အများကြီးပိုဖြစ်ခဲ့တယ်စံစားကြည့်ပါတက်တန်းကမီလီယံခုနှစ်မီလီယံဖြစ်တယ်ဆိုရင်ခုနှစ်တန်းဖြစ်တယ်ဆိုလို့ရှိရင်လေ တက္ကရာကမတို့ကအော်ဒီဟာမမြဲဘူးအကျိုးမရှိဘူးဆိုတာတော့ပေါင်းနိုင်တယ်စဉ်းစားကြည့်ပါလူဘဝပဲပြောမယ်နော်လူဘဝထခုနှစ်တန်းနှစ်ခုနှစ်တန်းထရှိမယ်လုံးဝသိချရဲဆိုတာတယောက်ကပြောရင်ငကမကပတ်တကုတ်ကျူးဆရီအပေါ်မှာမထောက်ဘူးနော်အလစင်နတ်ပြီးရောနတ်ပြီးမှာရောဂါတွေလည်းမရှိဘူးရန်သူတွေလည်းရှားပါတယ်အခက်အခဲလည်းမရှိဘူး စားဖို့လည်းကောင်းတယ်ဝတ်ဖို့လည်းကောင်းတယ်ဟောကောင်းတယ်နော်ဒါကြောင့်တက္ကရာကမတုကတဘပေါက်ရတယ်ပထမအဖြစ်ဒီဘဝမှာချမ်းသာမှုရဲ့မမြင်တဲ့တဘကိုတဘပေါက်ရမယ်ဒီဘဝမှာအဲ့ဒီချမ်းသာမှုကိုတက္ကမတုကဆုံးချမ်းစိတ်ရှိရမယ်နော် အဲဒီတော့အဲ့လိုတဘောပေါင်းနိုင်မယ်ဆိုလို့ရှိရင်နတ်ပြည်မှာလည်းဒကာမတို့ကအစွမ်းမထားတော့နော်အဲ့တော့ဦးဇင်းတို့ကအခုဖြစ်နေတဲ့အခြေအနေအခုဖြစ်နေတဲ့ခန္ဓာလေးမှာအနိစ္စဒုက္ခအနတ္တကိုဦးဇင်းတို့ကတဘောပေါင်းရ။ဩရပါတယ်နတ်ပြည်သွားရင်စင်ပြသွားပြီ။ဒါမှမဟုတ်ဒီဘဝမှာဒီစီပဲလူအဖြစ်နည်းနည်းလေးအားထုတ်လိုက်ပြီးတော့အဆင်ပြေမယ်။အဲ့လိုမအောင်မြင်ဘူး အခုဖြစ်နေတဲ့ခန္ဓာလေးဟာမမြဲဘူးအခုဖြစ်နေတဲ့ချမ်းသာမှုဟာမမြဲဘူးဆိုတာတဘောပေါက်ရမမြဲဘူးဆိုတာမကောင်းအချီနီးလို့တဘောပေါက်ရအရာကိုနီးဝယ်လာတာအချီနီးဒါကြောင့်ညစာဖျားမင်းတုံတဲ့ဟီနောကမ္မောပေါ်ထုတ်စနီကောတဲ့ဘယ်မှာမင်းတုံလဲတက္ကသိုလ်တက္ကသိုလ်တက္ကသိုလ်တက္ကသိုလ် ဟုတ်တယ်နမစကာတော့စေခံစေခံဒါဆိုနမစကာတော့မှာမြတ်စွာဘုရားကမိန့်တော်မူတဲ့ဒီကာမဂုဏ်တွေပြီးဝဲတာကဒီနောအစက်နိုင်တဲ့ဂမ်မောယူအားယူအားမှနေတဲ့နီလန်တကယ်တရားအထုတဲ့တကယ်မြင့်မြတ်တဲ့လမ်းဗျာမာနီမဟုတ်ဘူးเนาะယူအားနီเนาะအစက်နိုင်တဲ့နီပေါ့เนาะ ပြီးတော့ for thousand god ဆိုတာအရိယာမဟုတ်သေးတဲ့မဖို့မရောက်ရသေးတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေရဲ့အကျင့်ဖြစ်ပါတယ်ပြီးတော့အနာထတန်ဟိတောတဲ့အနာထတန်ဟိတောအထဆိုတာအကြောင်းအကျိုးအံဆိုတာမရှိဒါဆိုအနာထမရှိဘူးတန်ဟိတောဆိုတာအဲဒီအမ် လက္ခဏာအညီအကြီးအချင်းရှိတယ်ပေါ့ဒါဆိုဘာအကျိုးမှမရှိတဲ့အညီအချင်းဖြစ်ပါတယ်တဲ့ကာမဂုဏ်ကိုဝယ်ခြင်းဘာအကျိုးမှမရှိဘူးဘာမှမရတော့ဘူးနော်ဒါဆိုဦးဇင်းတို့ကစားလို့ကောင်းတယ်ဝါလို့ကောင်းတယ်ကာလို့ကောင်းတယ်ဆိုလို့ကောင်းတယ်နော်တချင်ဆိုလို့ကောင်းတယ်ဆိုတော့ဘာအကျိုးရမလဲဒါပေါ်ပေါက်လား ဆိုပြီးရင်စာပြီးရင်ဘာအကျိုးရမယ်ဒါမှမဟုတ်လည်းဒီအကောင့်အကောင့်စာကိုနီးဝယ်တာလို့ပြောတယ်နော်အကျိုးအကျိုးရအောင်အကျိုးကိုသိတဲ့စင်တာတခြားအကျိုးကိုမသိဘဲနဲ့တဘောပေါက်လာလွန်အားများတဲ့ဆိုရင်ဒါဆိုအဲ့ဒီနေရာမှာအကျိုးကိုသိရဇာမဲ့အခါမှာအကျိုးကိုသိရဘာကြောင့်စားတာလဲနော်ဘာကြောင့်စားတာလဲဆိုတာသိရနော်ဘာကြောင့်ဝတ်တာလဲ နော်တချို့တက္ကသိုလ်ကမှတွေကချက်နိုင်ငံမှာတချို့နိုင်ငံတွေဒီမြန်မာတော့ပါကြီးမာတော့ပါမမပဲခေါ်တယ်ကြီးမာတော့မခေါ်ဘူးလည်းခေါ်ပါတယ်ဒါပေမဲ့မှန်လို့လည်းခေါ်တာမှန်ကြည့်တယ်လို့ပြောတယ်။ဒါဆိုတချို့မိန်းကလေးတွေမှန်ရှဲမှလေသူတို့မျက်နှာပုံလာအောင်တခါတလေ၄နာရီတော့တောက်လျှောက်တောက်လျှောက်ပြန်ထား။နော်ဒါဆိုအဲ့ဒါလုံးသွားတယ် နော်နည်းနည်းလေးတော့ကြွားပြီးပေါ့နော်အဲ့တော့အဲ့ဒီမှာအကျိုးကိုအကျိုးပါမှမရှိဘူးနော်အဲ့ဒီမှာအရန်အမ်ဒီလောကဒီလောကီကိစ္စကိုအစွမ်းအရန်များလိုက်ရောအဲ့ဒီမှာကွာလို့မလွယ်တော့ဘူးပေါ့ဒါဆိုဦးဇင်းတို့ကဒီအလုံးကိစ္စတွေကိုဖဲလိုက်ပြီးတော့အကျိုးကိုအမြဲတမ်းသိနိုင်မယ်ဆိုရင်ပိုကောင်းတယ်တတိကတာအဲ့ဒီမှာအကျိုး အကြီးကြီးရှိပါတယ်တတိဒါပေမဲ့တတိကဘလောက်မှုတတ်တာ percent ဆိုတဲ့လေးချရှိတယ်ရှုဆဲရကတတိပညာလို့နော်အဲ့တော့ယောဆဲရကအမြဲတမ်းတတိပညာတတိပညာဟောလိုက်ပြီးတော့လူစံကယောဆဲရကိုသွားရှုပ်ခြင်းဖေရာတတိပညာလို့ရှင်းပြမင်းကြောင့်တဲ့အခါတတိနဲ့တန်ပစံ၄ပါးလို့မိမိတော်မူတာလားဖေရာဆိုပြီးတော့အဲ့တော့ဆရာအေးအေးတတိနဲ့တန်ပစံပါတဲ့ တတိနဲ့တံပစံအဲ့ဒီတံပစံ၄ပါးရှိတဲ့ဆိုရင်အဲ့ဒီဟာကိုပေညာလို့ခေါ်ဘာတံပစံ၄ပါးလဲဆိုတော့ပထမအကျိုးကိုအကြောင်းကိုသိရအကြောင်းကိုသိရဒါဆိုတတိဆိုတာယောဝေဒနာစိတ်ဓမ္မဓမ္မတွေကိုဖြစ်တဲ့အတိုင်းဖြစ်တဲ့အတိုင်းသိရဒါကတတိတည်တယ်ဆိုရင်တတိကြည်တယ်ဆိုရင်တတိနော် ကတမသဗ္ဗေထဝေတတိကာယေကာယ ानु ပတိဝိဟတိဝိနေယလောကေအဘိဇာတမသစာပြကမင်းကြောင့်လည်းယဟန်တို့တတိဆိုတာပါလေခန္ဓာကိုယ်မှာခန္ဓာကိုယ်ဖြစ်တဲ့အတိုင်းကြီးပြီးနေတယ်လောဘတွေကိုလည်းဖြုတ်ထားတယ်ဒေါသတွေကိုလည်းဖြုတ်ထားတယ်အဲ့လိုဆိုရင်တတိလို့ခေါ်တယ် ဝေဒနာသူဝေဒနာနုပတိဝေရတိဝိနည်းလောကေအဘိဇာတမူတာအဲ့ဒါမဟုတ်ရင်အဲ့ဒါနဲ့အတူခံစားချက်ကိုလည်းကြည့်ရစိတ်တဲ့စိတ်တာနုပတိဝေရတိအဘိဇာတမူတာဝိနည်းလောကေအဘိဇာတမူတာဓမ္မေသူဓမ္မာနုပတိဝေရတိဝိနည်းလောကေအဘိဇာတမူတာဒါဆိုတတိဆိုတာဒီတတိပဋ္ဌာန်၄ပါးနဲ့အညီကြီးရှူတာကိုတတိလို့ခေါ်တခြားအနိုင်ကုမြတ်စွာဘုရားနိုင်တော့မမှုဘူး တချို့နိုင်ငံခြားသားတွေကသူတို့စဉ်းစားတတိစရာပါဘယ်လိုကြည့်ရလို့မရမလဲဆိုတော့စကားရှင်ပြပြတာငါမခဲဘူးဒီတရပဌာန်၄ပါးဖြစ်တဲ့အတိုင်းကြည့်ရတာကြည့်ရတဲ့ပတ်သက်တဲ့ဆိုတာကြည့်တယ်နော်တခါကမလို့ကဦးစင်းကိုအခုကြည့်တယ်လို့အဲ့ဒီတတိပဌာန်၄ပါးနေရာမှာကြည့်တယ်ဒါဆိုဦးစင်းကတတိနဲ့ပညာလုံးမယ်ဆိုရင်တတိလည်းရှိရမယ် အဲ့ဒီတရဝဌာန်၄ပါးကြည့်ရမယ်အဲ့ဒီမှာအကျိုးကိုလည်းသိရမယ်ဒါတက္ကတံပစံတန်တော်တန်ကြီးဖြင့်လုံးရမယ်ဒါဆိုစပါဆိုဦးဇင်းတို့ကပြပဋ္ဌာန်လေးပါတနည်းလောက်အားထုတ်ရတယ်လေတနည်းလောက်ဦးဇင်းတို့ကပြပဋ္ဌာန်တစ်ခုနဲ့နေရတယ်လူဘဝမှာလည်းနေရတယ်ညာဘဝမှာလည်းနေရတယ်လို့ဆိုရင်တက္ကရာကမလူကတက္ကတလေးမိကြပါတော့ဓမ္မမိတ်ဆွေဆိုတော့မှဓမ္မမိတ်ဆွေဖြစ်တဲ့ဆိုရင် ဓမ္မမိတ်ဆွေအနေနဲ့မိရတယ်ဒါဆိုဒီနေ့ဘယ်တတိပဋ္ဌာန်ရှုမလဲဟိုမိရနော်အဲသူကလည်းမိရတယ်တန်တန်ရောဒီနေ့ဘယ်တတိပဋ္ဌာန်ရှုမလဲဆိုတာမိရနော်အဲ့လိုမဖြစ်တာဘူးဆိုရင်အာငါမသိဘူးဒီနေ့မရှုဘူးဆိုပြီးတော့အဲ့ဒီပထမဘောကဆုံးမရအဲ့လိုမလုပ်ပါနဲ့အဲ့လိုဆိုရင်တင်းရဲ့လူတော်ကဘာအကျိုးမှမရှိဘူးပြီးရင်ဘယ်တတိပဋ္ဌာန်ရှုရမလဲဆိုတာ အဲ့လိုမြတ်စွာဘုရားကမှကုရုကုရုနိုင်ငံမှာအဲ့လိုတက္ကရာကမောတွေအချင်းချင်းအဲ့လိုဆုံးမကြတယ်အဲ့လိုအားပေးကြအတေဟာမဟုတ်ဘူးအဲ့တော့ဦးဇင်းတို့ကအဲ့ဒီမှာတန်တော်တဲ့နီးနဲ့ရှူရတန်တော်တဲ့နီးနဲ့နေရတယ်ဒါဆိုပါလို့ကျန်ငယ်ဆုံးမဲ့ဆိုရင်ဒီချိုကမ်းမှာမဆုံးဘူးအဲ့ဒါမှဆုံးတယ်စားတယ်အလုံးမျိုးဟာဒါဆိုတန်တော်တဲ့နီးနဲ့လောက်ရနော်တန်တော်တာလောက်ရ Sergapio Mencen, sacerdote Sergapio Yale, Mahu Manman Sekari Mutyo Yale, no? A Jewish de Sergapio Yale, no? Nidin Yale, then daughter Niyama Niyale, then daughter Bobo Niyale, that's the Imam, then daughter Kumicheshi. Ian, you said, look up, better the Vatan and Nila is Rakashin and Zombia. And Chuga, you ready? The Vatan Liba, Wakakai, Haku Pahan, Sapi Ma, the Amabi. နော်ဆရာတော်ကြီးကြီးတွေကပြောတယ်လေခန္ဓာကိုယ်ကြီးမှန်ဆင်၄ပါးလုံးပါသွားပြီစိတ်ဓာတ်စိတ်ကိုယ်ကြီးမှန်ဆင်၄ပါးလုံးပါသွားပြီတော့ဓမ္မပတန်အလုံးမှန်ဆင်၄ပါးလုံးပါသွားပြီဆိုတာဒါကဒီလိုပြောမယ်ဆိုရင်မမှန်ဘူးမရှင်းပြမယ်ဆိုရင်မှန်တယ်အဲ့တော့အဲ့ဒီမှာဦးစင်ကရှင်းပြချက်မပါတဲ့အခါကျရင်သဘောမကျဘူးပေါ့ရှင်းပြချက်ပါမှပဲသဘောကျစာပေမှာအသေးချပြောပြတာနော် ဇာတိမှာဘယ်လိုပြောပြထားလဲဆိုတော့ခန္ဓာကိုယ်ကိုကြည့်ချင်းဖြင့်ဦးဇင်းတို့ကယဟန္တာပဲဖြစ်နေတယ်ဓမ္မပြည့်ရင်ဆေတော်မှာသင်္ညာရှိတွေကရှင်းပြတယ်ခင်ဗျာကိုကြည့်တဲ့အခါမှာခင်ဗျာကိုနဲ့စိတ်ဘယ်လိုကွာလဲဆိုတာတဘောပေါက်ပြီးရင်စိတ်ကိုကြည့်မိတယ်တဘောပေါက်တာဆိုရင်ခင်ဗျာကိုသတ်တာစိတ်ကိုတတ်တာရှုတပြိုင်နက်မဟုတ်ဘူးဒါပေမဲ့အဲ့ဒီခင်ဗျာကိုရှုတဲ့အတွက် အဲ့ဒီစိတ်ကိုရှုမိတယ်ဒါကြောင့်အဲ့ဒီခဏကိုရှုခြင်းဖြင့်လေးပါပါသွားတယ်ဒါပေမဲ့အဲ့ဒီအချင်းဒီခဏအတွင်းတပြိုင်တည်းတော့မဖြစ်ပါဘူးစာပေနဲ့ပြောရင်တော့လုံးဝမနီးဘူးเนาะတတရှုရဒါဆိုဘက်ကဘက်တရပထန်ရှုလိုက်ဆိုတာနံပါတ်3တံပဇန်နံပါတ်3ဦးဇင်းတို့ကတည်เนาะအငြိမ်းရှင်းနေတာကာယလားဝေဒနာလားစိတ်လားဓမ္မလားဆိုပြီးတော့တေးရမယ်အရှင်းလန်းဆုံးပြရမယ် လုံးပုံလုံးကြီးကိုလည်းအရှင်းဆုံးနားမလည်နားမလည်ဘူးဆိုရင်အာထုတဲ့ပုံပေါ်တရားစီကားပြီးတော့နီးရနော်ဆောင်စားရပြေးလိုက်နံပါတ်၄ဆိုရင်အဲ့ဒီမှာနဲ့နည်းမျိုးရှိပါနော်အတ္တမောဟတံပစံဒါဆိုအတ္တမောဟမောဟဆိုရမတိမိုင်းနေခြင်းတမောဟဆိုရလောဘမတိမိုင်းနေခြင်းအာဆိုရမရှိမတိမိုင်းနေခြင်းမရှိဘူးဆိုတာ တောင်းတောင်းကြည့်တယ်တောင်းတဲ့ဆက်တောင်းတောင်းကြည့်ဒါဆိုတတ်တဲ့ဒါဆိုဘဝမရှိဘူးဆိုတဲ့ကိစ္စမှာတတိကိုအရှင်းလန်းဆုံးတည်တတိရှိလားမရှိဘူးလားဆိုပြီးရတယ်ဓမ္မထအနတ္တခုရှိတဲ့သစ္စာလေးပါးကိုကောင်းကောင်းနားလည်ရမယ်ပြီးရနော်ပရိစ္ဆာသမုပ္ပါဒ်ကိုကောင်းကောင်းနားလည်ရမယ်အဲ့လိုဆင်အတ္တမောဟတံပဇံဤဆုံးဆိုဒီလိုကျွန်တော်မှာတတိနဲ့တံပဇံ အာမပေါင်း၅ချက်ရှိရနော်အဲ့လိုဦးစင်းတို့က30နဲ့10%ပြည့်စုံတယ်ဆိုလို့ရှိရင်ဦးစင်းတို့ကဒီတရားအထုတဲ့ကိစ္စတွေဒီမြတ်စွာဘုရားရဲ့အလိုတော်အတိုင်းဦးစင်းတို့ကဒီစေတရားအထုလို့အဲ့လိုဦးစင်းတို့ကနေ့တိုင်းနေ့တိုင်းတောက်လျှောက်ဆက်လက်ပြီးစတိုက်အထုမယ်ဆိုရင်ဦးစင်းတို့ကမကြခင်အဲ့ဒီမြတ်စွာဘုရားရဲ့အလိုတော်အဲ့ဒီ ယဟန္တာမုဖို့ကိုအောင်မြင်တယ်ဒါကရကမှာတော့အားလုံးကနတ်ပြည်မသွားခြင်းမှုဆိုရင်ယမပြည်မသွားခြင်းမှုဆိုရင်ဒါကရကမှာတို့ကကိုကောင်းတဲ့အာဟာရအောင်အခုဒီခန္ဓာလေးမှာယာဒာနဲ့ချမ်းသာမှုအကောင်းဟာအချိနီးလို့တဘောပေါက်လာပြီးတော့အခုဒီခန္ဓာလေးမှာစားပြီးတော့တတိတံပဇက်နဲ့ပြည့်ပြည့်ဝဝကျင့်ကြံအားထုတ်လိုက်ပြီးတော့ ဒီဘဝမှာပဲဒါမဟုတ်ရင်အနည်းဆုံးနောက်ဘဝမှာအမတာအမြဲတမ်းအောင်မြင်နိုင်ပါစေ။အာမင်။အာမင်။